ကြောင့်ဒီကနေ့လည်းပဲတပ်ပုရိသဒါနလူဒန်းတဲ့အခါမှာဒီဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောင်းသန္တရာဝတ်ကလွတ်မြောက်ကြောင်းအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများအထောက်နိုင်ရပါလို့ဤအထောက်နိုင်တဲ့အတိုင်းလည်းဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးတော့လူဒန်းရမယ်ဒီလိုလူဒန်းတဲ့အတိုင်းပဲ သန္တရာဝကလွတ်လန်းဖြစ်တဲ့တတိပဋ္ဌာန်အကျင့်မှန်ခံကိုကျင့်ကြံပွားများအထုတ်ဖို့ရအခုချိန်မှာအခွင့်သာလာခဲ့တယ်အခွင့်သာလာတဲ့အတိုင်းလည်းပဲကြိုးစားအထုတ်ကြတယ်အဲဒါလိုအထုတ်တဲ့အခါမှာတတ္တဝိရိယတတိသမารိပညာဆိုတဲ့အိန္ဒြေ၅ပါးဘူ၅ပါးအားကောင်းအောင်မိမိကိုယ်ကိုစဉ်းဉဏ်နှလုံးသွင်းထားပြီးတော့ ကြိုးစားလို့ရှိရင်ဝိပဿနာဉာဏ်မဉာဏ်ဘုံဉာဏ်နဲ့ရင့်တန်လာနိုင်တယ်တတ္တာယုံကြည်မှုဝိရိယကြိုးစားအားထုတ်မှုတတိရှုမှတ်မှုတမာတိစူးစိုက်တည်ငြိမ်မှုပညာယုတ်သဘောနတ်သဘော ထိုးထွင်းသိမှုတခါအဲ့ဒါကလောဝိပဿနာပညာအရိယသစ္စာ၄ပါးထိုးထွင်းသိမှုအဲ့ဒါကလောကုတ္တရာပညာ မဲ့ပညာဘူပညာအဲ့ဒီပညာတွေဖြစ်ပေါ်စေရမယ်ဆိုတဲ့စိတ်နဲ့ကြိုးစားအထောက်အပံ့အဲ့တော့မဝိပဿနာပညာဆိုတာဝိပဿနာပွားခိုင်းမှပွားရင်ပွားရင်သိသိသိသိသွားတာဝိပဿနာပညာဆင်ញင်စဉ်းစားပြီးသိတာကိုဆိုလိုတာမဟုတ်ဘူးဆင်ញင်စဉ်းစားသိတာကစိန်တာမယညာခေါ်တယ်ဘာဝနာမယညာမဟုတ် ရှုရင်ရှုရင်နဲ့ပဲအရှုခံရုပ်အရှုခံနာရဲ့သဘောတွေ့တွေ့ဉာဏ်နဲ့တွေ့တွေ့တွေ့တွေ့သွားတာအဲ့ဒါမှဘာဝနာမယညာဝိပဿနာညာဥပမာဘယ်လိုလဲဆိုတော့ဖောင်းနေပိန်နေလို့ရှုတဲ့အခါမှာပထမတမာရီမဖြစ်ခင်တော့ဘိုက်ဖောင်းလို့ဖောင်းနေလို့ရှုဘိုက်ပိန်လို့ပိန်နေလို့ရှုရှုလိုက်ရတာပဲရှိတယ်ဘာရဲ့လို့သိချာမသိဘူး နောက်တမာရီတပြေးပြေးအကောင်လာလို့စိတ်တည်ငြိမ်လာတဲ့အခါကျတော့ဖောင်းမှုပေါ်စိတ်စူးစူးဆိုင်ဆိုင်ရှူလိုက်လို့ဖောင်းတာပေါ်စိတ်ကလေးတည်ငြိမ်သွားတယ်ဒါကပိန်ကြတာပြန်တော့ပိန်တာပေါ်စူးစူးဆိုင်ဆိုင်ရှူလိုက်စိတ်ကလေးတည်ငြိမ်သွားတယ်ဖောင်းသဘောလေးနဲ့စိတ်ကလေးနဲ့ကပ်ပြီးတော့ပါသွားတယ်ပိန်သဘောလေးနဲ့စိတ်ကလေးနဲ့ကပ်ပါသွားတယ်ဒါလို့ပါသွားတဲ့အခါကျတော့ ဖောင်းတာတခြားပိန်တာတခြားလို့ထင်ထင်ရှားရှားသိလာဖောင်းရုပ်အစဉ်ကတခြားပိန်ရုပ်အစဉ်ကတခြားလို့သိလာအရင်ကတော့အဲ့လိုမဟုတ်ဘူးဖောင်းတဲ့ရုပ်ပဲပြန်ပိန်သွားတယ်ပိန်တဲ့ရုပ်ပဲပြန်ဖောင်းလာတယ်လို့ဒီလိုထင်တာအခုသိတာကတော့တမာရီဖြစ်လာသူ့ဘောစိတ်တည်ငြိမ်လာတဲ့အခါကျတော့ ဖောင်းတယ်ဆိုဖောင်းတာလေးတရွေ့ရွေ့တရွေ့ရွေ့ဖောင်းဖောင်းဖောင်းဖောင်းလာတီးပြီးဖောင်းတာလေးဆုံးသွားတာတီးလိုက်တယ်အဲ့တော့အော်ဒီဖောင်းရုပ်အစဉ်ကတခြားပဲတီးလာပြီးတော့မှပြန်ပြီးတော့တဖြည်းဖြည်းပိန်တဲ့ရုပ်အစဉ်ဖြစ်တယ်တဖြည်းဖြည်းနောက်ဖက်တွန်းတွန်းတွန်းတွန်းတွန်းတွန်းရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့သွားတယ်တခါတည်းရန်ကြတော့လဲအထက်ဘက်ကနေအောက်ဘက်ကိုရွေ့ရွေ့ရွေ့ရွေ့သွားတယ်အဲ့ဒါလေးသေးသေးချာချာသိတယ် အဲ့ဒီကြတော့ပိန်ယုတ်အစဉ်ကတခြားပဲလို့အဲ့မှာရှူရင်ရှူရင်နဲ့ညံနဲ့တွေ့ဖောင်းယုတ်တခြားပိန်ယုတ်တခြားလို့နှစ်ခုကွဲပြားပြီးခြားခြားနာနာသိတာနာမရူပပြိစေရာညာတနည်းရူပပြိစေရာညာယုတ်ကိုပိုင်ပိုင်ခြားခြားသိတဲ့ညာဝိပဿနာရဲ့အခြေခံညာပေါ့နောက်ဒါနဲ့မကသေးဘူး ဖောင်းတယ်ဖောင်းတယ်ဖောင်းတယ်လို့ရှုလိုက်တော့အရှုခံဖောင်းနေတဲ့ရုပ်အစဉ်ကတခြားဖောင်းတယ်လို့ရှုသိတဲ့စိတ်ကတခြားလို့သိလာတယ်ပထမတော့ငါဘိုက်ကဖောင်းတယ်ငါကရှုတယ်ဒီလိုသိတယ်နောက်သမารိကောင်းလာတော့ဖောင်းတာကိုရှုသိတဲ့စိတ်ကလေးကတခြားဖောင်းတာလေးကတခြားဖောင်းတယ်လို့သိတဲ့စိတ်ကလေးကတခြား အဲ့လိုသိလာအဲ့ဒါကတော့ဖောင်းတယ်ဆိုတဲ့ယုံနဲ့ရှုတယ်ဆိုတဲ့သိစိတ်တခြားစီပဲနှစ်ခုပဲတစ်ခုတည်းမဟုတ်ဘူးတခြားစီပဲလို့ယုံနဲ့နာမ်ကိုကွဲပြားခြားနားစွာသိလာတာနာမရူပပရိစ္ဆေရဉာဏ်နဲ့ရုပ်ခွဲခြားသိတယ်ပိုင်းခြားသိတယ် ထို့သူပိန်နေရှိပြန်လို့လည်းပိန်တာကတခြားတရွေ့ရွေ့တရွေ့ရွေ့ပိန်သွားတဲ့ရုပ်အစဉ်ကတခြားပိန်တယ်လို့ရှုသိတဲ့စိတ်ကတခြားအဲ့မှာရှုသိတဲ့စိတ်ကလေးကိုအရင်ကတော့ငါရှုတယ်လို့သိလာတာစူးစိုက်တည်ငြိမ်လာတဲ့အခါကျတော့ငါရှုတယ်လို့မသိဘဲနဲ့စိတ်ကလေးကသိတယ်လို့ဒီလိုသဘောပေါက်လာတော့စိတ်ကလေးကသိတယ်လို့သဘောပေါက်လာတော့ တရေ၍ဖောင်းတာဖောင်းဖောင်းဖောင်းဖောင်းဖောင်းလာတာလေးကတခြားသိတဲ့စိတ်ကလေးကတခြားတရွေ့ရွေ့ပိန်ပိန်ကြသွားတဲ့လေးကတခြားသိတဲ့စိတ်ကလေးကတခြားရှင်းရှင်းကလေးတွေ့လာအဲ့ဒီခါကျတော့အရှုခံယုံနဲ့ရှုသိတဲ့စိတ်နာပိုင်ပိုင်ခြားခြားသိတဲ့နာမရူပပရိစ္ဆေရဉာဏ်ဟမ် နာနဲ့ယုတ်ကိုပိုင်မိုင်ခြားခြားသိတာကနာမရူပပြိစေရညာနာနဲ့ယုတ်ကိုပိုင်မိုင်ခြားခြားသိတာကနာမရူပပြိစေရညာနာမရူပပြိစေရညာဆို ကြောင်းတဲ့အကျိုးကိုခွဲခွဲခြားခြားသိတာကပစ္စယပရိက္ခာညာအကြောင်းနဲ့အကျိုးကိုခွဲခွဲခြားခြားသိတာကပစ္စယပရိက္ခာညာ စ္စဒုက္ခအနတ္တဒီဟုသောလက္ခဏာယင်ကိုစင်ကြင်သုံးသပ်၍သိတာကသမ္မတနာညာအနိစ္စဒုက္ခအနတ္တဒီဟုသောလက္ခဏာယင်ကိုစင်ကြင်သုံးသပ်၍သိတာက

အဲ့ဒီမှာစင်ကျင်သုံးသပ်သိတယ်ဆိုတာဟိုကိုကအာပြုစင်ကျင်နေရတာမဟုတ်ဘူးပထမဖြစ်ဖြစ်ပြီးပျောက်ပျောက်သွားဖြစ်ဖြစ်ပြီးပျောက်ပျောက်သွားဖြစ်ဖြစ်ပြီးပျောက်ပျောက်သွားအဲ့ဒါသွားတွေ့တဲ့အခါကျတော့ဟောမမြဲပါလားလို့သိလိုက်တာဟော ဖြစ်ပြီးပြက်နေတာအဲ့မမြဲဘူးအဲ့ဒီဖြစ်ဖြစ်ပြီးပြက်တာတွေမပြတ်ဖြစ်ပြက်နေတဲ့အခါကျတော့အိုးမကောင်းလိုက်တာဆင်းရဲလိုက်တာမပြတ်ဖြစ်ပြက်နေတာပဲလို့ ဉာဏ်နဲ့မှမကောင်းမှုဆင်းရဲတယ်လို့သဘောပေါက်သွားတာအဲ့ဒါဒုက္ခကိုသိရတမင်ဆင်ញင်းနေရတာမဟုတ်ဘူးဒါကြောင့်မို့တည်မြဲနေတဲ့ပုဂ္ဂိုလ်ရဲ့တ attva ရဲ့အသက်ဝိညာဉ်အတ္တရဲ့လို့မရှိပါလားမပြတ်တမ်းဖြစ်ချီပြက်ချီနဲ့ဆင်းရဲနေတဲ့သဘောမျှပါလားလို့သိတာကအနတ္တကိုသိတာအဲ့ဒါက တွေ့တွေ့ဉာဏ်နဲ့ရှုရင်းရှုရင်းနဲ့တွေ့တွေ့တွေ့လူသားတာသို့တော်လည်းပဲတခါတရံမှာအရှုခံရုပ်ရဲ့အရှုခံနာမ်ရဲ့ဖြစ်ပြီးပြလို့မမြဲတဲ့သဘောဖြစ်ပြမပြတ်သိစလို့ဆင်းရဲတဲ့သဘောတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအတ္တအကောင်ထဲမဟုတ်တဲ့သဘောအဲ့လိုသိနေရကနေပြီးဩဒီဟာလိုပဲတခြားရုပ်တခြားနာမ်တွေလည်း ဒီလိုပဲနေတာနေမှာပဲတပြက်တည်းဖြစ်တပြက်တည်းပြက်နေတာပဲမမြဲတဲ့ဟာတွေပဲလို့အဲဒါလို့မရှုမိတဲ့ယုံနာနေပေါ်လှမ်းပြီးတော့ဆင်ញင်စိတ်ဖြစ်တဲ့အဲဒါကိုဆင်ញင်သုံးတတ်တယ်လို့ပြောတယ်အဲဒါလဲသမထနာညာမဲ့တိုက်ရိုက်တွေ့နေတဲ့ယုံနာကိုညံတဲ့ဓတိဖြစ်တာပြက်တာတွေ့နေတယ်ဒါကြောင့်မမြဲဘူးလို့သိနေတယ်ဆင်းရဲတယ်လို့သိနေတယ် ပုဂ္ဂိုလ်တ attva အကောင်ထိုင်နေတဲ့ဘာမှမရှိဘူးဖြစ်ပြနေတဲ့ဆင်းရဲမျှပဲလို့ရှူရင်ရှူရင်တက်ရိုက်တွေ့နေတာလေသမတနာညာအဲ့ဒီတက်ရိုက်တွေ့တာပေါ်အခြေခံပြီးတော့မရှိမိတဲ့ယုံမရှိမိတဲ့နာနေပေါ်ကိုလှမ်းပြီးတော့ဆင်ញင်စဉ်းစားမိတာလေသမတနာညာအဲ့ဒါကိုပဲဆင်ញင်သုံးတတ်တယ်လို့ပြောတာတက်ရိုက်သိတာမှတော့ဆင်ញင်သုံးတတ်နေရတာမဟုတ်ဘူး ရွှင်ရွှင်နဲ့တွေ့တွေ့တွေ့တွေ့သွားတာဒီနေ့ကတရားလျှောက်တော့ဘယ်သူလည်းမသိဘူးလျှောက်တယ်ဖောင်းတဲ့ပိန်နဲ့မှတ်တော့ကြွားတယ်လှမ်းနေချတယ်မှတ်တော့စိတ်ကလေးကအဲဖောင်းနာစီ ပြေးကပ်လိုက်တယ်လို့လို့ပိန်နာစီပြေးကပ်တယ်လို့လို့အဲ့လိုစိတ်ကလေးကထင်ရတယ်တဲ့ကြွားတယ်လှမ်းနေချတယ်လည်းဒီတိုင်းပါလေအဲ့ဒါလို့ထင်ရတယ်တဲ့ ပြေးကတ်တယ်လို့ထင်တယ်ဆိုတာအဲ့ဒါညွတ်တယ်ဆိုတဲ့သဘောစိတ်ကတော့ပြေးလို့ရတာမှမဟုတ်ပဲနဲ့ပဲသိုံပဲသိရတာသို့တော်လည်းပဲအရှုခံအာယုံစီသိရမယ့်အာယုံစီစိတ်ကလေးကညွတ်လိုက်တော့အဲ့ဒါမှပြေးကတ်လိုက်တယ်လို့ဒီလိုထင်ရတယ်အဲ့ဒါညွတ်တဲ့သဘောဆိုတာနမနပါဠိနမနဆိုတာနန္တရားရဲ့သဘော နမနလက္ခဏာနာမ နာမနန္တရားသည် နမနလက္ခဏာအာယုံစီတို့ညွတ်တဲ့သဘောရှိတယ်အဲ့ဒါဟာရွှေရင်ရွှေရင်နဲ့အဲတော့တွေ့တော့သူသိတယ်သူနားလည်တဲ့သဘောနဲ့သူလျှောက်တာစိတ်ခေါ်တဲ့နန္တရားရဲ့အရှုခံဖောင်းမှုစီအရှုခံပိန်မှုစီညွတ်ညွတ်သွားတာကိုပြည့်ပြည့်ကတ်လိုက်တယ်လို့လို့စိတ်ကထင်ရတယ်လို့ပြောတာအဲ့ဒါတွေ့တာ အဲ့လိုဉာဏ်နဲ့တွေ့တာမှဘာဝနာမရညာစဉ်းစားဆင်ခြင်ပြီးတော့သာတိတိထာနာတိတိထာလို့စဉ်းစားဆင်ခြင်ပြီးတော့သိတာဒါစိတ်ဓာမရညာအဲဒီစိတ်ဓာမရညာကတော့ဝိပဿနာမဟုတ်ဘူးဘာဝနာမရညာမှဝိပဿနာဒီတော့အဲ့ဒါလို့တွေ့တွေ့သိသိသွားတာမှာဉာဏ်နဲ့တွေ့တွေ့သွားတာမှာနှမျိုးရှိတယ် နှစ်ဆင့်ရှိတယ်လို့လည်းပြောနိုင်တမျိုးကသဘာဝလက္ခဏာကိုသိတာရုပ်နာမ်တို့ရဲ့သဘာဝလက္ခဏာကိုသိတာရွှေရွှေနဲ့တွေ့တွေ့သွားတာတမျိုးကပါမညလက္ခဏာကိုသိတာသဘာဝလက္ခဏာကိုအရင်စသိတယ်ပြီးမှပဲတာမညလက္ခဏာကိုသိတယ်အဲဒါလို့သိတာနှမျိုးလုံးဟာဝိပဿနာပဲ သဘာဝလက္ခဏာဆိုတာရုပ်တိုင်းနံတိုင်းမှာသူရဲ့ပင်ကိုယ်ရင်သီးသန့်သဘာဝရှိတယ်။ဘယ်ရုပ်ဘယ်နံနဲ့မှမဆိုင်သူနဲ့သာဆိုင်တဲ့သီးသန့်သဘောဒါကြောင့်အဲ့ဒီသီးသန့်သဘောကိုအင်္ဂလိပ်လို specific characteristic လို့ဒီလိုသုံးတယ် ဒီယုတ်ဒီနာနဲ့ဒါဆိုင်တဲ့သီးသန့်သဘောဥပမာဆိုကြပါစို့ဝါရောလေးအဲ့ဒီလေးယုတ်မှာသူရဲ့သီးသန့်ကိုယ်ပိုင်သဘောရှိတယ်။ဘာလဲလို့ဆိုတော့ရွေရှားတဲ့သဘောဒါအများသိတယ်။လေးဟာရွေတဲ့သဘောမရှိဘူးလား။ ရွေ့တယ်ဆိုတာတနေရာကဖြစ်ပြက်နောက်တနေရာဖြစ်ပြက်နောက်တနေရာဖြစ်ပြက်အဲ့လိုရွေ့ရတာတော့အဲ့ဒီရွေ့တဲ့သဘောရှိတယ်တခါလေးဟာထောက်ထားကန်ထားတဲ့သဘောကမရှိဘူးလားရှိတယ်အဲ့ဒီထောက်ထားကန်ထားတဲ့သဘောရွေ့ရှားတဲ့သဘောရွေ့ရှားတာမှလည်းပဲ အမျိုးမျိုးရှေ့ရွေ့တယ်နောက်ရွေ့ရယ်ဘေးရွေ့တယ်အစိုက်တစ်ဖြင့်ရွေ့ချတာအဲရွေ့ချတဲ့သဘောလိုက်ပြီးတော့ရိမ့်နဲ့ရိုင်းနဲ့လို့လည်းခေါ်တယ်ကုန်းနဲ့ကော့တယ်လို့လည်းခေါ်တယ်ဒီလိုမဟုတ်လားအဲ့ဒီကုန်းနဲ့ကော့တယ်ရိမ့်နဲ့ရိုင်းနဲ့ဆိုတာတနေရာတနေရာရွေ့သွားတာမဟုတ်ဘူးလားဖောင်းနဲ့ပိန်နဲ့ဆိုတာလည်းတနေရာတနေရွေ့သွားတာမဟုတ်ဘူးလားအဲ့ဒီရွေ့တဲ့သဘောဟာ ဝါယောလေးမှသာဒီသဘောရှိတယ်ပထဝီခေါ်တဲ့မြေဓာတ်မှတာမရှိဘူးအာဘောခေါ်တဲ့ရေဓာတ်မှတာမရှိဘူးတေဇောခေါ်တဲ့မီဓာတ်ခေါ်တဲ့အငွေ့ဓာတ်မှလည်းပဲတာမရှိဘူးဒီရွေ့တတ်တဲ့သဘောထောက်ထကန်ထားတတ်တဲ့သဘောဟာလေးမှသာရှိတယ်ဝါယောမှသာရှိတယ်ဒါကြောင့်သူဟာဝါယောရဲ့ကိုယ်ပိုင်သီးသန့်သဘော လေရဲ့ကိုယ်ပိုင်သီးသန့်သဘော specific characteristic ခေါ်တယ်သီးသန့်သဘောဘယ်ရုပ်ဘယ်နာနဲ့မှမဆိုင်ဘူးနန္တရားနဲ့လည်းမဆိုင်ဘူးစိတ်နဲ့လည်းမဆိုင်ဘူးလောဘနဲ့လည်းမဆိုင်ဘူးမောဟနဲ့လည်းမဆိုင်ဘူးဘာကြောင့်ဆိုတော့လောဘမှာထောက်တဲ့ကံတတ်တဲ့သဘောမှမရှိပဲရွေ့တဲ့ရှားတတ်တဲ့သဘောမှမရှိပဲအဲ့ဒါလိုအစာရည်ဖြင့်ရုပ်တိုင်းနာတိုင်းမှာသူရဲ့ကိုယ်ပိုင်သီးသန့် တဘာဝရှိတယ်အဲ့ဒီကိုယ်ပိုင်သီးသန့်တဘာဝကိုတဘာဝလက္ခဏာလို့ခေါ်တယ်အဲ့ဒါတမာရီဖြစ်လာလို့ရှိရင်ယောဂီအဲ့ဒီတဘာဝလက္ခဏာစသိတယ်အခုဒီထဲမှာရှုနေတဲ့ယောဂီတွေလည်းသိနေတာပဲအဲ့ဒီတဘာဝလက္ခဏာဒါပေမဲ့လို့ကိုကတဘာဝလက္ခဏာသိတယ်တမညာလက္ခဏာသိတယ်ဆိုတော့ဘ ਹੁ တုဒ္ဒကရှိမထားတော့ဒါဖြင့်တဘာဝလက္ခဏာသိနေတာပါလားလို့ဒီလိုသဘောမပေါက်လို့ ဒါဖြင့်သဘောပေါက်เสียလိုသလားလို့ဆိုတော့မလိုပါဘူးနမတက်เสียမလိုသိနေဖို့ပဲလိုတယ်ဖြစ်တာဖြစ်နေတယ်ဖြစ်နေတဲ့အတိုင်းလေးသိနေဖို့ပဲလိုတယ်အဲဒီနမတက်ပေးရတာကကျမ်းဂန်မှာဒီလိုဆိုတယ်ဒီလိုတွေးတာဟာကျမ်းဂန်ကဒီဆိုတဲ့ဒီသဘောပဲလို့နားလည်သွားတဲ့အခါကျတော့ကိုကအာထုတ်တဲ့အခါအာတက်တယ်ဟောငါအာထုတ်တာကျမ်းဂန်အတိုင်းတွေးတာပါလားတရားတော်အတိုင်းတွေးတာပါလားလို့ သိတဲ့အခါကျတော့အတက်တယ်ဒါကြောင့်မလို့ဘုန်းကြီးတို့ကနာမည်တတ်တပေးရတာဒါဖြစ်ရင်ဝါရောပဲလေတွေးတာပဲဒါဖြစ်ရင်ပထဝီပဲပထဝီဓာတ်သဘောတွေးတာပဲဒါဖြစ်ရင်အာဘောသဘောရေသဘော တွေးတာပဲဒါဖြစ်ရင်ဒေဇောသဘောပူနွေးအေသဘောသိတာပဲစသဖြင့်နာမည်တတ်ပေးရဒါကျမ်းဂန်လာနဲ့ယောဂီတို့တွေ့နေတာဟာကိုက်ညီတယ်အဲ့ဒါ ဒီလိုတွေးတာဟာအမှန်ပဲရှေ့တိုးအထုတ်ရှေ့မှာပို့ပို့ကိုင်ကြီးတာတွေတွေးအောင်မှာပဲလို့လမ်းပြပေးတဲ့အနေနဲ့နာမည်တက်ပေးတာယောဂီအနေနဲ့ကတော့နာမည်တက်သိဖို့မလိုဖြစ်နေတဲ့သဘာဝကို ဖြစ်နေတဲ့အတိုင်းသိနေရင်ပြီးပြီဒါတော့သဘာဝလက္ခဏာဆိုတာရုပ်တိုင်းနာတိုင်းမှာ ပဲတခြားရုပ်တခြားနာနဲ့မဆိုင်မင်းနဲ့မိမိတူးဒီနဲ့သာဆိုင်တဲ့ပင်ကိုသီးတဲ့သဘောကိုသဘောလက္ခဏာခေါ်တယ်အဲဒါယောဂီတို့ခဏပြောတဲ့ဖောင်းတော့ပိန်တာရှိတဲ့အခါကျတော့တရွေ့ရွေ့ရှေ့တွန်းတွန်းပြီးရွေ့လာတာတရွေ့ရွေ့နောက်ဘက်တွန်းတွန်းရွေ့သွားတာတရွေ့ရွေ့အထက်တွန်းတွန်းပြီးရွေ့လာတာတရွေ့ရွေ့အောက်ဘက်တွန်းတွန်းရွေ့သွားတာအဲဒါရွေ့တဲ့သဘောကိုပြီးပြီးသားကသမာဓိအကောင်းလာတဲ့အခါကျတော့ 1 byte ပုံသဏ္ဍာန်မပါဘဲနဲ့ပုံသဏ္ဍာန်ပါသည့်တိုင်အောင်တော့မှမေးမေးရေးရေးပဲပါပြီးရွေးနေတဲ့တဘောပဲညံနေကစိုက်ပြီးသိနေတဲ့အချိန်အဲ့လိုအချိန်ဆိုလို့ရှိရင်ဒါတဘာဝလက္ခဏာဝါရောရဲ့တဘာဝလက္ခဏာသိတာပဲသိပြီတဲ့အဒါဝါရောပဲလေးပဲလို့ဒီလိုနာမည်တက်ဖို့မလိုပါဘူး ရွေ့နေတဲ့သဘောကိုကိုကသိနေရင်ပြီးတာပါပဲနာနေတဲ့သဘောကိုကသိနေရင်ပြီးတာပါပဲမခံစားတဲ့သဘောကိုကသိနေရင်ပြီးတာပါပဲနာမတတ်ဖို့မလိုသို့တော်လည်းတရားတော်နဲ့ဒီလိုဒီလိုကိုက်ညီတယ်ဆိုတာသိအောင်လို့သာနာမတတ်ပေးရတာကိုင်လိုက်စို့ယုံနံတရားအစာစာဤမြာနဲ့မဆိုင် ကိုသာဆိုင်၍ကိုပိုင်ဖြစ်သောထိုသဘောမလောတဘာဝလက္ခဏာတိယုံနံတရားအစာစာဤများနှင့်မဆိုင်ကိုသာဆိုင်၍ကိုပိုင်ဖြစ်သော ထိုသဘောမလောတဘာဝလက္ခဏာသည် ကြတော့အိုက်တယ်အိုက်တယ်ပူတယ်ပူတယ်လို့မရှုရဘူးလားပူတယ်ပူတယ်ရှုတဲ့အခါကျတော့ပူရာကိုပိုးသိမလားဘူးလားပူရာကိုပိုးသိလာတော့တခါတရံကြတော့ကိုကပူတယ်ခေါင်းကပူတယ်ခါကပူတယ်လို့ဒီလိုတောင်မရှိဘူးပူတဲ့သဘောမျှပဲလို့ဒီလိုတွေးမနေဘူးလားအဲ့ဒါဘာသိနေတာသဘောလက္ခဏာသိနေတာတေဇောဓာတ်ခေါ်တယ်ပူအင်း ပူနွေးအေးဆိုတဲ့အငွေ့အငွေ့ဓာတ်ရဲ့သဘာဝကိုသိနေတာတေဇောဆိုတာအငွေ့ဓာတ်ပဲအပူငွေ့အေးငွေ့အနွေးငွေ့ဆိုတာဒါပတေဇောတွေပဲအဲ့ဒါရှုစူးစက်စက်တာရှုတယ်ဆိုလို့ရှိရင်တော့စိတ်ငြိမ်လာပြီဆိုရင်အဲ့ဒါသိနေတာပါပဲတခုမဟုတ်တခုသိနေတာပဲအဲတခုမဟုတ်တခုသိနေပြီဆိုတော့အဲ့ဒါဝိပဿနာဉာဏ်ဖြစ်နေတာပဲ မသိဘဲနဲ့စိတ်ကဟိုပြေးဒီပြေးဟိုလျှောက်လေဒီလျှောက်လေဟိုစဉ်းစားဒီစဉ်းစားစင်တော့ဝိပဿနာပဲဟုတ်မလဲနောက်တာမညလက္ခဏာတာမညလက္ခဏာဆိုတာရုပ်အလုံးနာအလုံးနဲ့ဆိုင်တဲ့သဘောတခုဒီနဲ့သာဆိုင်တာမဟုတ်ဘူးရုပ်အလုံးနဲ့နာအလုံးနဲ့ဆိုင်တဲ့သဘောဘုံဆိုင်ဘောပါဆိုင်နေတော့ရှေ့ကတော့ဘုံဆိုင်ဆိုပါပြောတာ ခုတော့ဘယ်လိုခေါ်တော့မဟုတ်ပါဘူးခုတော့ရက်ထဲမှာဘယ်လိုခေါ်လဲလို့ယမကတဲ့သူတို့ကခေါ်တာယမကတဲ့ယမကဆိုင်နဲ့ဟုတ်ကဲ့လားဒါပေမဲ့တနေရာမှာတော့ပြောင်ပြောင်တင်းတင်းပဲသူကရေးထားတယ်မန္တလေးဘီယာစင်တာ အကြီးရွယ်အေယာမစလုတ်ကြီးတွေနဲ့လူတကူစားလောက်ရှိတဲ့စကလုတ်ကြီးတွေနဲ့ရေးထားတာမန္တလေးဘီယာစင်တာတဲ့တွေ့ဘူးကြလားဘယ်မှာတော့အများကြီးပဲအဲမဟုတ်ဘူးလူလူတကူစားလောက်ရှိတဲ့စလုံးကြီးတွေနဲ့ရေးထားတာပြောတာဟမ် ဒီနားလေးမှာပဲလဲရှိတဲ့ပိုးထင်ရှားတာကလေမြန်ကွင်းလမ်းခွဲမှာကပိုးထင်ရှားတယ်ဟုတ်တယ်မဟုတ်လားအဲ့ဒီမှာပိုးထင်ရှားတယ်ဟိုရင်ဆိုပြီးတော့ market economy ဈေးကွက်စီးပွားရေးဆိုပြီးအရက်နဲ့မှိုင်းတိုက်နေတာအရက်မှိုင်းအရက်မှိုင်းတိုက်နေတာ ဈေးကွက်စီးပွားရေးဆိုပြီးတော့ဒါကြပါစို့ဘုံသံဃာလည်းပဲရောက်သွားသာမညလက္ခဏာပြောတာနော်သာမညလက္ခဏာဆိုတာရုပ်အာလုံးနာအာလုံးနဲ့ဆိုင်တဲ့သဘောရုပ်အာလုံးနာအာလုံးနဲ့ဆိုင်တဲ့သဘောဆိုတာရုပ်တိုင်းရုပ်တိုင်းဟာဖြစ်ဖြစ်ပြီးတော့ပြက်တာပဲစိတ်တိုင်းစိတ်တိုင်းလည်းဖြစ်ဖြစ်ပြီးပြက်တာပဲအဲ့တော့မြဲသလားမမြဲဘူး အဲ့ဒီမမြဲတဲ့သဘောဟာရုပ်တိုင်းနာတိုင်းနဲ့မဆိုင်ဘူးလားဆိုင်တယ်ဖြစ်ချီပြက်ချီနဲ့မပြတ်မစဲတသေးသေးမရမစဲမတက်တသေးသေးဖြစ်ချီပြက်ချီဖြစ်နေတဲ့အခါကျတော့ဉာဏ်နဲ့မှကောင်းတယ်လို့ထင်သလားမကောင်းဘူးလို့ထင်သလားဆင်းရဲတယ်လို့ထင်သလားချမ်းသာတယ်လို့ထင်သလားအဲ့ဒီဆင်းရဲတယ်ဆိုတဲ့သဘာဝကကော ရုပ်တစ်ခုနာမ်တစ်ခုနဲ့သာဆိုင်တာလားအလုံးနဲ့ဆိုင်တာလားဟုတ်ကဲ့လားအဲ့လိုဖြစ်ဖြစ်ပြီးပြက်ပြက်လို့မမြဲဘူးဆိုလို့ရှိရင်တည်မြဲနေတယ်လို့ကိုထင်ထားတဲ့ပုဂ္ဂိုလ်ကြီးတတ္တဝါကြီးမိမကြီးယောက်ျားကြီးဆိုတာရှိသလားမရှိဘူးမရှိပေမဲ့လို့မတည်မြဲတဲ့ရုပ်ရုပ်တွေစိတ်တွေပေါင်းစုထားတာကိုပဲအဲ့ဒီအခိုက်အတန့်လိုက်ပြီး တည်မြဲတယ်လို့ကိုကထင်တော့တည်မြဲတဲ့မိန်းမတည်မြဲတဲ့ယောက်ျားတည်မြဲတဲ့ပုဂ္ဂိုလ်တည်မြဲတဲ့တ attva ဒီလိုထင်ထားတာမဟုတ်လားအဲ့တော့ဉာဏ်နဲ့တကယ်ရှုတိုင်းရှုတိုင်းဖြစ်လာတာတွေ့တယ်ပြက်သွားတာတွေ့တယ်ဖြစ်လာတာတွေ့လဲပြက်သွားတာတွေ့တယ်မပြတ်ဖြစ်ပြက်ဖြစ်ပြက်နေတာတွေ့ပြီဆိုလို့ရှိရင်တော့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတုံးခဲအဆိုင်ခဲအကောင်ကြီးရှိသေးလား မရှိတော့ပုဂ္ဂိုလ်တ attva ဆိုတာရှိတယ်လို့ညာကသိမလားမရှိဘူးလို့သိအဲ့ဒါအနတ္တသိတာပေါ့မမြဲဘူးလို့သိတာကအနိစ္စသိတာဆင်းရဲတယ်လို့သိတာကဒုက္ခကိုသိတာပုဂ္ဂိုလ်တ attva အဆိုင်ခဲအကောင်ထဲနေနဲ့တည်မြဲနေတာဘာမှမရှိပါပဲကလားလို့သိတာကအနတ္တသိတာအဲ့တော့အဲ့ဒီ သဘောတွေဟာရုပ်တိုင်းနံတိုင်းမှာမရှိဘူးလားရှိတော့သူတို့ကိုသာမညလက္ခဏာခေါ်တယ်နော်အခုရုပ်အနေနဲ့စရှုကြတဲ့ကဘာတွေလျှောက်စရှုရတာများတာလှုပ်နေတာရွေ့နေတာဒါတွေပဲရှုရတာများတယ်မဟုတ်လားမနှလှုပ်တာရွေ့တာရှုမှလည်းပဲပိုးပြီးစိတ်က တည်ငြိမ်တယ်စိတ်အလွင့်နေတယ်ပြီးတော့သိတယ်ငြိမ်နေတဲ့ဟာကရှုရတာနည်းနည်းခက်တယ်သူကစိတ်အလွင့်များခြင်းတယ်ရှုရတာလည်းပဲအဲလှုပ်နေတာပဲရှုရတာများတယ်အဲ့ဒီလှုပ်တာဟာဝါရောရဲ့သဘာဝလက္ခဏာပဲဟုတ်သလား gain လိုက်စို့ ထောက်ကံတောင်းနှင်းလျော့ခြင်းတမီရိမ်ရိုင်လှုပ်ရှား၍သွားတတ်သည်ထောက်ကံတောင်းနှင်းလျော့ခြင်းတမီရိမ်ရိုင်လှုပ်ရှား၍သွားတတ်သည် သူလိုရာပဲ့ဆွဲလျက်ဆောင်းတွန်းလျက်ဆောင်းသည်ဝါယောဓာတိမှမြတ်ယောဂီသူလိုရာပဲ့တွန်းလျက်ဆောင်းသည်ဝါယောဓာတိမှမြတ်ယောဂီဝါယောဓာတိမှမြတ်ယောဂီ ရားစကားပါဠိနဲ့ပြောတော့စကလုံးကြီးကြီးတွေပါတယ်ဓမ္မဝဝဋ္ဌံ၄ပါးလို့ခေါ်တယ်လက္ခဏာရတာပစ္စုပတ္ထံပရတ္ထံဓမ္မဝဝဋ္ဌံ၄ပါးလို့ခေါ်တယ်ဒါပေမဲ့အဲ့ဒါတွေစကလုံးတွေသိကြမလို့ဘာခက်ကခက်နဲ့မှားတာခက်ပါတယ်ဒါကြောင့်ရှုပ်ကုန်လိမ့်မယ် gain ပထဝီဓာတ်သွားမယ်မြေဓာတ်လို့ဘာသာပြန်တယ်ဒါမြေကြီးကိုပြောတာမဟုတ်ဘူး ခက်မှကြမ်းတမ်းနူးညံ့တဲ့သဘောကိုပြောတာခန္ဓာကိုယ်မှာစမ်းကြည့်လိုက်လို့ရှိရင်ခက်မှတဲ့သဘောတွေ့တယ်နူးညံ့တဲ့သဘောတွေ့တယ်ကြမ်းတမ်းတဲ့သဘောတွေ့တယ်အဲ့ဒါကိုပထဝီလို့ခေါ်တာမြေကြီးကြီးကိုပြောတာမဟုတ်ဒါပေမဲ့လို့ဘာသာပြန်လဲအောင်မြေဓာတ်လို့ဘာသာပြန်ကြတယ်ဝါယောကတော့လေဓာတ်လို့ဘာသာပြန်တယ် ဆိုကြံဓမ္မခဲ့ချောညက်တမီတရားကိစ္စသူကပြုသည်ကြံဓမ္မခဲ့ချောညက်တမီတရားကိစ္စသူကပြုသည် လင်းဆောင်ရေးပော့လေးထင်သည်ပထဝီဓာတိမှမြတ်ယောဂီခံလင်းဆောင်ရေးပော့လေးထင်သည်ပထဝီဓာတိမှမြတ်ယောဂီ ဓာတ်လို့ခေါ်တယ်ရေကိုပြောတာမဟုတ်ဘူးရေကိုပြောတာမဟုတ်ဘူးဓာတ်ဘာသာပြန်လို့လောအောင်ရေဓာတ်လို့ပြောလိုက်တာသို့သောရေသဘောနဲ့သဘောချင်းဆင်တော့အဲ့ဒီအာဘောရေအာဘောဓာတ်ရဲ့သဘောကအရည်သဘောရှိတယ်ယူစည်းတတ်တဲ့သဘောရှိတယ် တွေ့ဘူးလားအည်သဘောရိုးစီးသဘောတွေ့ဘူးလားဘယ်တော့မှတွေ့อืมထင်ရှားပါတယ်နော်ဒီအည်သဘောရိုးစီးသဘောကတစုံတရာကိုတိုးပွားစေတယ်တဲ့ဘာကိုပဲဖြစ်ဖြစ်တိုးပွားစေတယ်တဲ့စိုးထိုင်းတဲ့သဘောရှိတယ်တိုးပွားစေတဲ့သဘောရှိတယ်တဲ့ အဲ့ဒါနားလဲလားနားမလဲဘူးနားမလဲရင်ဈေးထဲသွားပြီးကြက်သားဝယ်ဟမ်အဲ့နဲ့ဘယ်နဲ့တော့ဝါလာယောနေလားအေးအဲ့ဒါပြောတော့ဘောဟိုစကားကြားဘူးခြင်းမကြားဘူးမဲ့ ပဲကြီးရေစိမ်အချိန်တန်ပွားတယ်ရောက်မှာမဟုတ်ဘူးမြို့သူတွေဆိုတော့ဟမ်อืมပဲကြီးရေစိမ်ချိန်တန်ပွားဆိုတာပဲကြီးနှက်ချက်မဲ့ကြံတဲ့အခါကျပဲကြီးကိုပြုတ်ရတယ်မဟုတ်လားဟုတ်လားအဲမပြုတ်ခင်ရေစိမ်ရတယ်မဟုတ်လားရေစိမ်တဲ့အခါကျတော့မှပွာလာတယ်မဟုတ်လား ပွာလာပြီးတော့ပြုတ်တယ်မဟုတ်ဘူးလားအဲပြုတ်လိုက်ပြီးတဲ့အခါကျတော့အစီနဲ့အခွန်နဲ့တခြားစီဖြစ်အောင်ညှင့်ထုတ်လိုက်တော့မလွယ်ဘူးလားဟုတ်တော့ဟုတ်တယ်မဟုတ်လားအဲ့ဒါပြောတော့ပဲကြီးရေစိမ်ချိန်တန်ပွားတယ်မပွားဘူးလားဟမ်အော်အငွေလေးပေးရတယ်အဲ့ဒါလွယ်တယ်ကြက်အောင်ပြုတ်တာမဟုတ်ဘူး ကြက်အောင်ပြုတ်တာမဟုတ်ဘူးရေနှွေးငွေလေးပေးလိုက်ရတာဒါပေမဲ့အဲ့ဒါမပေးခင်ကတည်းကပွားနေပါပြီမဟုတ်လားအဲ့ဒါပြောတာပဲကြီးရေစိတ်အချိန်တန်ပွားပွားဆိုတာဘာအိဗယ်တိုးပွားတာပြောရမလားဘာကြောင့်တိုးပွားတာအာဘောဓကြောင့်အာဘောဓကြောင့်ပြီးတော့ ဒီအာဘောသဘောဟာစိတ်ကတ်တဲ့သဘောရှိတယ်ပူးတွဲတဲ့သဘောရှိတယ်လုံးခဲတဲ့သဘောရှိတယ်ဟုတ်သလားအဲဘယ်မှာတွေ့တော့ဟမ်အဲစိတ်ကတဲ့သဘောကတော့ချွေးတို့ရေတို့စိုက်သေးပဲဟုတ်ကလားလုံးခဲပူးတွဲတဲ့သဘောရှိတယ်ဆိုတာ မုံလုံးရေပေါ်လှုပ်တော့ဘယ်လိုလှုပ်တော့မုံကြစေတို့မုံလုံးရေပေါ်တို့လှုပ်တော့ဘယ်လိုလှုပ်တော့ပရမဆန်ဆန်ကိုအမှုန်ထောင်းဟုတ်တယ်မလားဆန်နေအမှုန်ဖြစ်သွားတဲ့အခါကျတော့ဟမ်ရေနဲ့အဲအဲ့ဒါဘာလို့အဲ့ဒီကအလုံးဖြစ်သွားတော့အမှုန်ကနေပြီးတော့ အဲ့ဒီအာဘောမဟုတ်လားအာဘောကြောင့်ပူတွဲလုံခဲသွားတယ်မဟုတ်လားအဲကြောင့်ဒီသဘောရှိတယ်ဟုတ်ပါမလားဟုတ်လို့လုံးလို့ဆိုအီတဏီယိုစီတမီအီမဟုတ်ဘူးအီအီနဲ့အီတခြားစီ အယေတနည်းယိုစီတမီဆိုထိုင်းဖွန်ထွားတိုးပွားစေသည်အယေတနည်းယိုစီတမီဆိုထိုင်းဖွန်ထွားတိုးပွားစေသည် စေကပူတွဲလုံခဲထင်သည်အာဘောဓာတိမှမြတ်ယောဂီစေကပူတွဲလုံခဲထင်သည်အာဘောဓာတိမှမြတ်ယောဂီအာဘော ဘောဓာတုဒရဝလက္ခဏာဝါတဲ့ဗျူဟနရတာသင်္ဃဟသင်္ဃဟနပစ္စုပဋ္ဌာနာတေတဗုဒ္ဓတယပဋ္ဌာနာအဲ့ဒီပါဠိဘာသာပြန်ထားတာနောက်ဘာဒတော်တေဇောဒသရအငွေတပူတာလဲတေဇောအေးတာလဲတေဇောနှွေးတာလဲတေဇော ပူများရင်လည်းရင့်လျော့တယ်နောက်ဆုံးမှကျက်သွားတယ်အဲအေးများရင်လည်းရင့်လျော့တယ်နောက်ဆုံးမှကျက်သွားတယ်အပူများလို့ကျက်သွားတာတော့တွေ့ဘူးလားတွေ့ဘူးမလားဟမ်မတွေ့ဘူးနော်ဒုက္ခနေနေနေတိုင်းစားနေတာလေအဲ့ဒါတွေမဟုတ်ဘူးလား နေတိုင်းစားတာလေအဲ့နဲ့မဟုတ်ဘူးလားဟမ်အပူများလို့ကြက်သွားတာမဟုတ်ဘူးလားဩဒုက္ခပဲတတိမမူကူးမမြင်ဆိုတာအဲ့ဒါပေါ့အေးများရလဲကြက်တယ်တဲ့ဟိုမြောဝင်ရေရုံဆုံးကအက်စကီမိုလူမျိုးတွေကြတော့ရေခဲပြင်တဲ့ တူးရက်ပြီးတော့လိုက်လက်နှိုက်လိုက်တယ်အဲ့ဒီရေခဲအောင်မှာငါးရှိတော့သူတို့ကတော့သိတယ်ဘယ်နေရာရှိတယ်ဆိုတာနှိုက်လိုက်တယ်ဆိုငါးပါလာပါလာတာနဲ့ချက်ချင်းဝါစာပြလိုက်တာပဲဘာလို့စားဘာလို့စားနိုင်တာဟဲ့အေးအေးလွန်ပြီးကြက်နေတော့အဲကြောင့်စားလို့ရတယ်ဟိုကြားဘူးတယ်မဟုတ်လားရေခဲတဲ့ နင်းငယ်တဲ့စနုပဲတွေတဲ့လျှောက်သွားနေလို့ရှိရင် frost bite ဖြစ်တယ်ဆိုတာနပိုလီယံရဲ့စစ်သားတွေရုရှားကိုသွားတိုက်တဲ့အခါကျတော့ဆောင်းနှင်းကြီးဖြစ်တော့အဲ့ဒါကင်းဆောင်တဲ့စစ်သားတွေဆိုလို့ရှိရင်တချို့နရွက်တွေကြွေကြနှာခေါင်းတွေကြွေကြဘာဖြစ်တာ frostbite ဆိုတာကအေးအေးကြိုက်တာပေါ့ဆိုတော့အေးလို့နော်ကြက်ပြီးကြွေကြသွားတာအဲ့ဒါကြောင့်စစ်သားတွေကင်းဆောင်ခိုင်းတဲ့အခါကျလို့ရှိရင်နောက်ကြတော့လောက်ရတာဘယ်လိုလောက်ရလဲဆိုတော့စစ်သားနှစ်ယောက်ထားပြီးအချင်းချင်းလက်ဝဲထိုးကြနှစ်ပန်းလုံးညအဲ့လိုလောက်ရတာဘာလို့လဲဟဲ့နေအောင်လို့ အေးရန်ခနဲ့အောင်လို့တော်တော်မဟုတ်တဲ့လူတွေနော်ကိုကိုကိုပင်မဆင်းရဲခံပြီးသူမြတ်ကိုမြတ်သွားပြီးတော့သူမြတ်နိုင်ငံတိုက်ခိုက်သိမ်းယူခြင်းနဲ့စိတ်ဓာတ်နော်အတော်ညံ့တဲ့စိတ်ဓာတ်တွေပဲအဲ့ဒါကြောင့်အေးလွန်ရင်လည်းကြက်တယ်အပူလွန်ရင်လည်းကြက်တယ် ဗမာပြည်ကတော့အပူလွန်တာပဲသိတယ်အေးလွန်တာကိုမသိဘူးတို့ဟို82ခုနှစ်ကဝါရှင်တန်မှာဝါဆိုတယ်ဒီဇင်ဘာလ12ရက်မှာ snow တွေကြာရတာမနေ့ဆက်ညညတကောင်လဲရကြတဖြည်းဖြည်းတဖြည်းဖြည်းပူပူကြလာကြလာမနေ့ကျတော့ကျောင်းဝင်းထဲမှာမြေပြင်မှာကိုပဲဒီမြက်ခင်းပြင်ပေါ်မှာကိုပဲ 3ပေလောက်စနိုတူမြင့်လာအဲ့ဒါနဲ့တို့လည်းပဲဒီလောက်ထူတာအရင်ကမတွေ့ဘူးတွေ့ဘူးပါရဲ့တို့6လက်မလောက်တပေလောက်အလွန်ဆုံးဘလောက်ထူတာမတွေ့ဘူးတော့လျှောက်ပြီးတော့အဲ့ဒါစနိုးတဲ့ဖြတ်ပြီးသွားကြည့်တယ်လျှောက်သွားကြည့်တယ်ဘလို့နေလဲတော့တကယ်တော့တိတ်မအေးဘူးအဲ့ သူ့ထက်ဖြတ်တော့မြုပ်မြုပ်သွားတဲ့ခြေထောက်ကိုပြန်နှုတ်လိုက်နောက်သွားလိုက်မြုပ်လိုက်မြုပ်လိုက်နဲ့နောက်ကျမှခြေထောက်ခတ်တင်းတင်းဖြစ်လာတဲ့အတွက်တော့မှအဲဟဲ့ငါခြေထောက်အေးလာပါပြီကောလို့ကြည်လိုက်တော့ညိုမဲနေရှိသလုံးအဲ့ဒါနောက်မြန်တနားရီလောက်ဆက်သွားလို့ရှိရင်တော့ခြေထောက်ပြတ်ပြီ first bible အဲ့ဒါနဲ့ချက်ချင်းပြန်ပြီးတော့ကြောင်းထဲဝင်ပြီးခြေထောက်မိခဲ့ရတယ် အဲမိခင်လိုက်တော့မှအဲ့ဒီအညိုမဲတွေပျောက်သွားတယ်အေးလောင်တာခိုင်လိုက်ဆိုအပူအေးအနှွေးတမီပူမွေးပေးလျက်ရင့်ကျက်စေသည်အပူအေးအနှွေးတမီ ပူငွေ့ပေးလျက်ရင့်ကျက်စေသည်သို့ ကြောင့်ဆင်လောင်းပေသည်ဒေဇောဒတိမမြတ်ယောဂီနုညံစေကြောင့်ဆင်လောင်းပေသည်ဒေဇောဒတိမမြတ်ယောဂီ ဇောအေးတာတွေ့ရင်လည်းဒေဇောနှွေးတာတွေ့ရင်လည်းဒေဇောနူးညံ့တဲ့သဘောတွေ့ရင်လည်းဒေဇောမှန်တော့နူးညံ့တဲ့သဘောကဒေဇောမဟုတ်ဘူးဒေဇောကြောင့်နူးညံ့တာအပူငွေအေးငွေကြောင့်နူးညံ့တာအဲနူးညံ့တာကတော့ပထဝီအဲ့ဒီနူးညံ့အောင်လုပ်ပေးတာကဒေဇောဒေဇောကဒေဇောရဲ့အလုပ်ကနူးညံ့အောင်လုပ် နေ့လေစာစားတဲ့အခါကျတော့ဆန်စားသလားထမင်းစားသလားဆန်နဲ့ထမင်းပါกว่าဟမ်မဟာရာနဲ့ပြောတာနူးညံ့တာနဲ့ကျန်တာနာဟုတ်တယ်မလားဆန်ကဘာကြောင့်နူးညံ့ရအကျန်တာရမာမာကြောရတာရေမပါလို့ ဒီလိုဆိုလို့ရှိရင်ရေစိမ့်ပြီးရေစိမ့်လိုက်တာနဲ့ထမင်းဖြစ်လာတာပေါ့ဟမ်ဒါဖြင့်ပြော့လာနူးညံ့လာတာဘာကြောင့်လို့တေဇောကြောင့်မဟုတ်လားတေဇောကပြော့ခြင်းနူးညံ့ခြင်းရဲ့အကြောင်းပြော့ခြင်းမာခြင်းနူးညံ့ခြင်းကပထဝီကျန်တမ်းမှာခဲ့ချောညက်တမီဆိုတာပထဝီပြောတာမဟုတ်လား ကြံတန်းတာမာရာလူညံ့တာပြော့ရပြော့ပြောင်းတတ်တာကပထဝီအဲ့ဒါဖြစ်အောင်လုပ်ပေးတာဘယ်သူကလုပ်ပေးတော့ဒေဇောကလုပ်ပေးတယ်ဒေဇောကသူ့ရဲ့ကိစ္စဟာကျမ်းနာနူးညံ့အောင်မာရာပြော့အောင်လုပ်ပေးတဲ့လုပ်ပေးတဲ့ကိစ္စရှိတယ်ပရိပါစနာရတ္တလို့အဓိပ္ပာယ်ပါဠိရဆိုခိုင်သဘောပေါက်ပြီလားအဲ့တော့ကိုယ်ရုပ်ခန္ဓာရှုလို့ရှိရင်အဲ့ဒီ၄ပါးတည်းက အလွတ်ကိုရှုလို့ရပါမလားတခုခုကတော့တွေ့နေရှုနေရတာမဟုတ်လားအဲ့ဒါတရားပေါ့ပြန်ဆိုထောက်ကံတောင်းနှင်းရော့ခြင်းတမီထောက်ကံ တွေသိတွေ့နေပြီဆိုလို့ရှိရင်သဘာဝလက္ခဏာကိုတွေ့သိနေတာပဲဟုတ်ကဲ့လားတခုနဲ့တခုတူရဲ့လားဒါကြောင့်သဘာဝလက္ခဏာလို့ခေါ်တာအဲဒါကိုပြောမယ်ပြောမယ်နဲ့စိတ်ကူးနေတဲ့ယသတ္တသုံးပါရှိပြီတရားကဟိုဘက်ဟိုဘက်ရောက်ရောက်သွားလို့ဒါမပြောပြဒီနေ့မှပဲအောင်မြင်ပြီတော့တခြားမရောက်ဒီပဲရောက်တော်တော်လေးကြိုးစားရနှမကိုရောက်ဒီရောက် နော်မကောင်းဘူးနော်ဟိုရောက်ဒီရောက်ရောက်တော့ဟိုဟိုဘုဒ္ဓရဒီဘုဒ္ဓရရတာပေါ့ဟုတ်လားအဲကဲဒီတော့အဲ့ဒီသဘာဝလက္ခဏာရောမမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့အနတ္တာမညလက္ခဏာရောသိရအောင်ကြိုကြိုစားစားမပြတ်မလားရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့ အနိစ္စဒုက္ခအနတ္တသဘာဝခေါ်တဲ့တာမဉ္ဇလက္ခဏာအထိသိရှိပြီးတော့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။